bol pi thu lam lak buni na lai mai za la som gyat la li khok pi som nga la thum na ne khom bol na to pa in pi gen te na te bai lamin tel nop a tua te ta ki gen te thu te zong e te a ding in khyat na thuk pi nei u hi juda mi te khang ki khel na ni le အပေါ်ပိနိတဲကိကာလာခရစ်ဟောင်ဒင်းဟီမောဖဲလနာကိထွေနဒင်းငင်ကောက်ဘန်လောပစီယန်တုနိုဟောင်ကိဂေါဒင်းဟီတာဟီကုမ်တူလီတွန်တုံအမာစီနာဒင်းအကောက်ခေါလလင်လေဇေတနာတဲတွာဘငင်အဘေးဆက်ဒင်းအဟီဟီအနုံဇွီတဲတော့ပစီယန်ပွိုင်အနေခဘူချ chiang in ama hong ki pum piang na phok na ding in paisan poi tang ding poi khat hong phuang hi ยูดามีเตมีนำปอยอเบยดิงหงฮิตาฮีคริสอินอภุทักปอยเป็นกำเข้มเปวและคังเข้มเปวอาอากิจังดิงฮิตาฮีไปสันปอยเป็นอียิปต์กำสัลสวนาปนาอิสราเอลมีเตอสวตากนาอุพอกนาปอยอฮีฮีกุมขัดคิดกุมขัดตัวปอยบอลอานาวปังเตอินอเขียนนาอดอดอุเลอตังทูอเกนดิงอินปเซียนอินอมาวเตสอลฮี ตัวบางอินมีเข้มเปลุงสิมาอลัมดังสวตางนาพอกเดนดิ่งอุฮีเนคอมบอลนาซงคริสสีนาฮางา apiang swa tang na lian pi phok na ding a hi hi wang let na le min than na to ama hong pai gik masia to poi aki bolden ding a hi hi eite a dinga ama na sep lian pi ilung sunga iphok den na ding de na a hi hi ne khom poi sunga ki hel lo ding chris in a de lo na hong lak hi akilang tak mo na in amo te to sunga ki hel sak lo hi kha siang tho in tel tak in hong hil hi Korean to masa alian nga anew som lekha to kan a kwa ma thu ki khen ding hi lo hi to poi te a kwa te be ki hel the ding chi again ding in pasian in mi te so lo hi kwa in lungsim sung the the a hiam kwa in tang le ta hum khen the hiam ama le ama a ki set tel khit chang in khomun ne in hai zong don ta hen kilom lo pia hi khomun ne a to pa hai adon mi in to pa pum pi le si san tunga အခိယလအဟီဟီကီလိုမ်လောပီအာအနေအဒွန်တေအင်တောပါပုမ်ပီခန်တလောပီအင်အမလအမမောအဆက်နာအဒွန်အဟီဟီကိုရန်တုမဆာအလျန်ဆ ோம் လခတ်အနဲဆ ோம் နိလစဂီပန်ဆ ோம் နိလကွာအကီလိုမ်လောခတ်ပေဟောင်ကီဟဲလထေခဒီင်းချီနာတောနေခွန်ပွိုင်ပနင်ကွာမကီဒေထာကေဟန် nungzi a hi khem pe a ki hel ding ke sam hi to banga a ki hel na to ama ai tuam hon pa dinga chris asan na alak ding a hi hi anungzi te to khomun le lenga zu ane khop na panun chris in amau te a ding tan pa hi na alak a hi hi amau te thuchiam na thak pya hi ama asang khem pe in to thuchiam na thak panin chris to gam lo khom ding pasian ta te aswak u a hi hi to thuchiam na hangin tu le anung chiang ading wan tung in apyak the thupa khem pe amau ading hita hi chris si san to twa thu cham na ki kep sang ding hi apuk sa mi hing bu pi le amau te khat chat ading a ki bol ki thoi na lian pi nung zui te in aphok den the na ding in twa nek khom a ki bol a hi hi na sem te na sem nung zui te ni tak an nek na ding mun hong tunu chiang in alung sim u kel na to kirim hi jaisu veilam ne pe na juda tu hi john pen atak lama tu hi panmun sang bel a om le juda atu ding in ke ngai sun pa hi tuamun pen chris ban zom hi pa ding in um hi juda pen mizuaw a hi hi kitu to lo na thudang khat hong piang hi poi chiang in silate in lengla te khe sil sang di ding ngei na om hi tua muna tua ding abai sa in om hi khe sil na ding in tui bel tui kuang le dial te abai sa in om hi sila khat zong om lo hi ตัวแซมดิ้งเป็นนงจุยเตฮิปาฮีเกพัดสักนาลุงซิมในจียดอุอหิมานินตัวนาเซบอสอมนงจุยเตขัดแบกอมโลฮีอเวกปิวอุนทางไปปันเตกวา အဆက်ဒီငုဘန်မာအုံလောဘန်ကေကင်အုံဖျာဖွာကေဥဟီตัวบังอาอาอบนาวโตอามาวเตอากินยามเขียดนวมโลสวกอุฮีขัดและขัดนักกิเซบสังดิงินนงจุยเตตังเคโลอุฮีบางหงจีอุฮยามจีอินเจซูอินตอลขัดงากพอดีตัวจางอินอาเซียปาอุอฮีอามาอามาตุดนาปานินหงดิงเขียฮีอากำตัดนาอนอกสังดิงอปวนตัวปีสวกเขียอินเดียลขัดลาอินอากองอาเวดฮีนงจุยเตอินลำดังสักนา na ta en u hi bang teng hong hi lai tam chi in paulo hamlo in en u hi to khit chang in kwang sunga tui sunga nung zui te khe sil sang in a ko nga ave dial to anul sak hi tua in nung zui te mit ki hong sak hi alung sung u a mai zum na le ki niam khyat na hong dim hi paulo ham lo a tai na athuak u a hi lam hong ki the u a amau te in khowak thakhat hong mu ta u hi ตัวบังอินคริสอินอนุงจุยเตอยินาลักฮีอามาเตอังสุงลงซิมอินอามาดาสักมาอามาอหิหางอินอามาเตฮักสัตนาตะกิไซอินอามาเตตะกิตนาบอลโลฮีตัวสังซิกอินอามาเต te in amangir theinon lo ding u lim khat lak hi ama in amau te ait na kyam pak pak bei pak pak lo hi pa in na khe pe ama khut sunga pya hi na pasian kyang pana ama hong pai hi a pasian kyanga acha kik ding a hi na te aman the hi ama ama pasian a hi na zong ke the a hi hangin akum pi lu khu le akum pi puan te swa kya in ama in sila lim hong la hi leitunga ama na sep nu nung khat pe pen sila bangin ama kong gak a sila na sep hong sep na a hi hi amau te khe asil sakhangin ama thupi na them kha jong kyam ton lo a hi na anung zui te in a the ding chris in de hi sia pa le to pa nong chi u hi man hi na chi bangun ka hi hi ama million mithupi a hi ma bangin tua bangin khasil na pen a thupi swa sang in thupa pya hi chris la a pa toy na anga kwa ma omlo hi a hi zong in ama in aniam bel na sep hong sem hi mi hing pian pi lung sim sunga ateng huai ham na le ang sung khwal na pana tha anga huai ham na to anung zui te lam apia lo na ding in chris ma ama in kiniam khyat na lim hong lak hi hi thulian pi mi hing khut sunga aman ap nuam lo hi aphat tuam na ding lian a hi manin pasian to akizakim ama ma anung zui te sila bangin na hong sem hi amau te ปันมุนสางเบลอกิตุลายตังุนคุกเข้มเปอคุกดินนาดิงปา wanglet na ta ki tuam wan tung mi te in na asep sak na pa u ama to pa achi te khe asil ding in hong om suk hi ama ale hek pa khe zong sil sak hi anung zui te khe asil sak hi chang in jaisu in no te tunga kong bol ma bang in no te khat le khat na ki bol na dingun lim kong lak zo hi chi hi yo hang alian som le thum anew som le nga hi thu a chris in zindo siam na back again hi lo hi lewi te te asian na dinga lengla te khe sil sakna bek again nuam hi lo hi chris in biak na to kisai na sep a hil a hi hi i to pa ma ma in hong sep na hangin tua khe sil na pen biak na na sep na khat hong swang hi kiniam khat na le midang te a ding sep sak na thu amau te in aphong den na dingun nung zui te in tua pen azui ding u a hi hi kigin khol na poi ne khom poi ading ki gin khol na hi ding in khasil na pen chris in ase a hi hi ki phat sak na ki el na le ki tot na om lai teng chris to ki khol na sunga lung sim lut the lo hi ama pum pi le ama si san to ki zop na anga ading a agi ging lo iswak hi to hi manin chris in ama kin yam khyat na phok na pen bol ma sak ding in ase a hi hi khe ki sil ding ahong pai u chiang in pasian ta te in นุนตังนาและวางเล็ดนาอีเต้าป้ากัมบัลเตอพอกดิงอุกิสามี note tunga kongbol na na the u hiam note in ke sia pa le to pa nong chi u hi man hi nong chi bangun ka hi hi ke na to pa u le na sia pa un ne khe u hong sil sak ka hi le note khat le khat na ki sil sak ding u kilom hi note tunga kongbol ma bangin note khat le khat na ki bol na dingun lim konglak zo hi aman taka kongchi ina sila in apu sang in alian zo ke hi ဟီထူတဲထေအာတွာဘငါနဟီဦးလေထူဖာနငါအဒင်းဦးဟီယောဟန်အလျန်ဆ ோம் လထုမ်အနဲဆ ோம் လနိပန်ဆ ோம் လစဂီမိဟင်းလုံစင်ဆုငါမိဒန်းတဲဆန်းအာကိလျက်ဆက်ဇောင်းနာအန်ဆုငါဒင်းနဆက်နာပန်မွန်ဆန်းဇောကိတုနာချီတဲအမ ตัวเตปนินกิเสียดมูนาเลกิเอลนาเตเปียงฮีตูปานิตากอันเนคอมปอยมาอาเคกิสิลสักนาอินตัวกิเตลเขลนาเตอาเสียงสักดิงไวหัมนาปนามิหิงอดอกเคดิงกิพัดสักนาปนาอากายเคสุกดิงเลมิดังเตนาอาเซมนวมสักดิงอาลุงซิมกินยมเขียดสักนาฮีฮีตัวเคสิลนาอวานปนาอาเสียงโทปเสียนหองอมฮีมีเตลุงซิมซุงสิตเตลฮี မောနာကစီကိကဆက်ဟီမောမိုင်နာခမွန်နာဇုံဂွမ်ဟီအန်ဆုံခေါနာတွီဇွာလ်ဆုငါအလောင်ငိုင်ဆုနာတေအဟေခေဒင်းအင်ဟေပိနာအဒင်တော့ခရစ်တွာမနာအုံဟီတောပါလင်လာစာအဇွီမီတေဖောက်တေနာတေခါစီယန်ထိုးအင်ခန့်လောဆက်ဟီ ဟွန်ပါကိနျမ်ခ ्यात နာအကိဖောက်ချ ्यांग င်ငိုင်ဆုဒနာခတ်လက်ခတ်ဟောင်ကိဇုံခ ோம் ဟီပစီယန်ဟွိမာမာနာလေအီလ ோம் တေမိဂိဒနာလေဟွိနာတေဖောက်ကိငနာအဘန်ဘာနင်ဟောင်ပိုင်ဟီတွာခက်ဆ िल နာမန်တကအကိဘောလ်ချ ्यांग င်ပစီယန်တာတေအင်အစီယန်ထိုကိဇုံနာဟောင်နေအူအာခတ်လက်ခတ်ကိဟူအင်ทุพากิเปียวฮีอังสุงควาโลอานาอเซมดิงินกิจยามนาซงหงบอลุฮี ตัวเป็นขัดเลขัดอาดิงเบกฮิโลฮีอามาวนะเซบนามุนซงตปาอาซามาอินหงไซตาฮี leitunga ina sep ding akisap namun adimin om hi mun khem pewa mi zong mi chimo ale thu thei lo te om koi koi hi in dei tungnunga christ aki khol khom te ama sep banga sem ding in hong kwan khiding u hi mi khem pe te biak jesu pen mi khem pe te sila ding in hong pai hi mi khem pe a ding aman na hong sep ma bangin mi khem pe in ama bia in hong pa toy kik ding u hi ama lungsim siang thobang lungsim nei nuama hot kyan na anga om chianga ama to alungdam khom nuam te in aman ang sung khwa lo a asep bang in na hong sem ding uhi chris hong kum kik ding phok na an kwang ki ma atut khop lai takun ama in da na oging to tha na ka thuak ma in hi pasian poi no te to kanek khop ding ka ut ma ma hi bahang yam chi le pasian gam sunga ne khop ni ma tengin kananon ke ding hi achi hi haila in ลุงดำมะกุขิจังเงินลาอุนลาโนเตลักหอมอุนบางยามจิเลปะเซียนกำหงเปียนมะเตงินแรงกะตุยกะดอนขนอนเกดิงฮีอจีฮีลูกาอเลียนซอมนิลนีอเนวซอมละงาปันซอมเลกยาดอะฮีซงอินเนคขปอยเปนดะนาหุนดิงฮิโลฮีอะเดนาตัวบังฮิโลฮีตอปานงจุยเตอินอันกวงออุมขบลายตะกุนအမောက်တေအင်အတောဆီယတ်နဒင်းတေဥဖောကာအထုမ်ဒင်းဥဟီလိုဟီအဘ beisa huna a om zia te u hoi in hoi te keile amau te in tua te angai sut sut ding u hilo hi amau le midang te ki kal a ki thu tua lo na te amau te in asut sut ding u hilo hi ne khop poi a dinga ki gin khol na khe kisil sak na in tua teng huam hi eile ei kisit tel na mo ana pulak na le ki thu twa lo na te sian khiat sak na in ai ding a hi hi twa chang in christ ki muding in hong pai ding u hi amau te singlam te lim a ading ding hi lo in singlam te hot khian na khowak sunga ading ding u a hi hi ding na ni tang sunga amau te a om ding u a hi hi chris san man phabel to alung sim te u asian sakhiru changin akimu thelo hangin aman hong om pi hi chi pong in amau te in lungnop na no te kongnu siat hi kalungnop na no te kong pia hi leitung mi te in ahong piak bang hilo hi chi kamal zading u hi yohang alian somlali anew som ni le sagi chris pumpi kitam kham le sisan luang khia limla anlum le lenga zu inek changin ilung sim in indai tungnunga ama to aki khol in ekingai sunding hi leitung mi te mo na apokhia jesu kha kham veina to akisiang sak hwan sunga ipai ding hi pasian to ikilem kik theina dinga ama gen thei thuak na imuding hi chris singlam te a ki khailum a hi na eite laka hong kilang ding hi aki khailum tanpa yet changin wan tung wang lian pa hong ki pum piang na ade na le anasiat na ipok zo sem ding hi photkhyan na na sep imaya hongkilang hi calvary iphok na in ilung sunga ahing le asyang tho lop na hong piang sak hi ilung sung le ikampanin pasian le to no ki phat den ding hi imit kha a calvary amuden te lung sunga ki phat sak na le ki sak the na om the lo ding hi up na in itopa ki pum piang na alungai chang in ami in chris kha lam nun tang na hong sun ding hi ตัวบังมีอินเนคอมบอลนาเข้มเปปนินคาลัมทาดนางาดิงฮีเนคอมบอลนาอินทุมมีคริสตอกิเฮนคอมสกาตัวปนินปาตจงเฮนคอมฮีอตักตักอินเจเลหังมีหิงเตและปะเซียนอกิซอมคอมสักอฮีเนคอมบอลนาอินคริสองกุมกิกนดิงหองลักฮีนงจุยเตลุงซิมสุงาตัวละเม็ดนาอหิงดันสักดิงอากิเกลอฮีฮีอามาสินาพอกกิกนาอบอลิงอา amaute akikhobu changin amaute in haila a lungdam akau khit changin amaute pia in navek pi undonun bahang hiam chi le hi in mi tampi te mo na amai na dinga akibua thucham na thak akipsak kasisan ahi hi achi hi ahi zong in kapa gam sunga note ta athak kadon ni matengin tuwa kipanin hi lenga tui kadon non ke ding hi achi hi จีทูพอกุฮีมาเตอเลียนซอมนิละกุกอเนวซอมนิละสกิปันซอมนิละกัว bol sian na athwa gu changin amaute in topa hong pai kik na ding thu to he nep na nga uhi hi khomun ne a hi hai na don sialun ama hong pai donga topa si na alak na hi uhi chi thu amaute ading gen zo lo in man pha hi koren tu masa alian som lakhat anew som ni lagu eite in zong hi thu te imangil ngei lo ding a hi hi jaisu hong it na to it na in hong zol zo na chi te ei eite in imangit lo ding a hi hi eite adinga hongkilang khia pasian hong it na hong phok sak ding in chris in hipoi hong phuang a hi hi chris lo in pasian le eite ki kala ki polna om thei lo hi u now chris sung a khat le khat ki na le ki polna pen jaisu hong it na to aton tunga akimat khom ding a hi hi ခရီးဆောင်ရင်နာပင်အမဟောင်စီနာလောငါလအဒန်းအင်းအလုံစင်ဟောင်ဘွန်းဇောလောဒင်းဟီအမဟောင်စီနာဟန်းဘက်မအင်အမဟောင်ကုမ်ကိကနဒင်းလုံဒမ်တက်အင်အိတ်တဲအင်အင်ငါကထေဟီအမဟောင်ကိပုမ်ပြန့်နာအင်အိတ်တဲလမ်အက်နာမုံပီအဟီဟီတွာတုံဘက်မအအိတ်တဲအင်အီဥပနာအင်ငါကဒင်းအဟီဟီ